ဇွန်လ24ရက်2019ခုနှစ်တနင်္လာနေ့တဲ့အဲဒီနေ့မှာဘုရားတရားတန်ခါမိဘဆရာသမားနန္ဒောနန္ဒ၅ပါးနေ့ဤလူတော်ရှင်မာစီဆရာတော်ဘုရားကြီးပန္တိတာဓမ္မဆရာတော်ဘုရားကြီးအာနာယကကျုပ်ဘီလင်းဆရာတော်မာန ဆရာတော်ဘုရားကြီးတို့ဤမေတ္တာစေတနာအနန္တတို့ကြောင့်တရားဟောတရားနာပရိသတ်အလုံးနှင့်ဤရိတ်တာနှင့်သက်ဆိုင်သောအဘွဲ့လူကြီးမင်းများဝေယဝိဇ္ဇကုသိုလ်ရှင်များအလူရှင်များအလုံးတို့သည်ဘေးရန်ကြောင့်ကြအမှုသောကတွေကင်း၍ကိုယ်စိတ်နှပါဤမြတ်မြတ်ကြီးကြီးလင်းလင်းချမ်းချမ်းသာသာရှင်ရှင်ပြပြဖြင့် တတိပဒံတရား၄ပါးတို့ကိုယူမှတ်ပွားများအထုနိုင်ကြသဖြင့်မိမိတို့ဤမှန်တောင်းတအပ်သောဟိုမှာတောင်းကန့်အေးချမ်းသော နေမြေမှာယုံမွေ့နိုင်ကြပါစေမိမိကိုမိမိတို့ကိုယ်တိုင်ယုံမွေ့နိုင်သလိုအကြာကြာသော သူတို့အားလည်းပဲယုံမွေ့နိုင်အောင်ကြိုးဆောင်နိုင်တဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တည် ဖြစ်ကြပါစေလို့မေတ္တာစကားပြောကြရင်းနဲ့ဓမ္မသဘင်စတင်လိုက်ပါပြီတဲ့ဥက္ကလက္ခဏာထင်တဲ့ယဟန်တော်900တို့အားဟောကြားခဲ့တဲ့အာတိဝိသောပမသုတ်တန်ကြီးကိုယေသူတော်ရှင်မဟာစီဆရာတော်ဘုရားကြီးရေးသားတဲ့အတိုင်းနဲ့ဇာဟုတ်ကိုကြည်ဖတ်ကြားဟောကြားလာတာဖြင့်ဇာဟုတ်ကတဝက်လောက်ပဲရှိသေးတယ်ဟောဖို့ရက်က9ရက်ကျန်တော့တယ်ဆိုတော့ ရက်ကနေသွားဇာတိအများကြီးကျန်သေးတယ်။ဒါကြောင့်ဇာအုပ်ကိုကြည့်မပတ်တော့ဘဲနဲ့မြန်မာဇာတက်တဲ့ပုဂ္ဂိုလ်ကလည်းမြန်မာဇာအုပ်ကိုဖတ်ကြည့်ကြဖို့အင်္ဂလိပ်ဇာတက်တဲ့ပုဂ္ဂိုလ်ကအင်္ဂလိပ်ဘာသာပြန်ဇာအုပ်ကိုဖတ်ပါလို့ညွှန်ဆိုရင်းနဲ့နောက်တက်ကျန်တဲ့အပိုင်းကလေးတွေကိုယနေ့ဆက်လက်ပြီးတော့ဟောပြမှာဖြစ်ပါတယ်။ဝိတိန်ယောက်ျားတွပြေးလာတာတဲ့ ရွာပြက်ကုန်းကြီးရောက်လာတယ်တဲ့တုံညောကာမောတိဘိကဝေဇန္နေတံဣဇတိကာယတနာနန္တိဝဇနံတဲ့အဲ့တော့လူသက်သမားတွေနောက်ကလိုက်လို့ထွက်ပြေးရင်ထွက်ပြေးရင်နဲ့ဘယ်ရောက်လာတော့တဲ့ရွာပြက်ကုန်းကြီးရောက်လာတယ်တဲ့အိမ်ကြောက်အိမ်ရှိတဲ့ရွာပြက်ကုန်းကြီးရောက်လာတယ်တဲ့အဲ့ဒီရွာပြက်ကုန်းကြီးထဲမှာရောက်တော့ဟာရွာတော့တွေ့ပြီ ဒီဘာရောက်ရင်တော့ကနကိတဝင်နာပြီးတော့စားစရာတွေစားရတော့မယ်တောက်စရာတွေတောက်ရတော့မယ်တရီတမောတော့အိတ်ခွင်ရပြီဆိုပြီးတော့လိုက်ပြီးတော့အိမ်မော်တက်ကြည့်တယ်အိမ်မော်တက်ကြည့်တော့ဘာမှမရှိဘူးတဲ့စားစရာလည်းမရှိတောက်စရာလည်းမရှိဘာမှကိုကိုစရာမရှိအိမ်ကအိမ်ပြက်တွေဖြစ်နေရွာပြက်ကြီး လူသူလေးပါမနေတဲ့ရွာပြည့်ကြီးဖြစ်နေတယ်တဲ့အဲ့ဒီရွာပြည့်ကြီးဘာမှအာကိုးစရာအာထားစရာမရှိသလိုတဲ့မိမိတို့ရဲ့ခန္ဓာမှာရှိတဲ့မျက်စိနာနှာခေါင်းလျှာကိုယ်စိတ်အဲ့၆ပါးကိုအာယတနာအတွင်းအာယတနာ၆ပါးလို့ခေါ်တယ်အဲမျက်စိအကြည့်တဲ့မျက်နဲ့ဝင်ထဲမှာရှိတယ်အဲမျက်စိအကြည့်လဲ အာကိုးเสียမဟုတ်ဘူးတဲ့သကုစေပိဘိကဝေပန္တိတော်မြတ်တော်မေတ္တာဥပပရိကတိအဲ့ဒါပညာဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာစင်ကြင်ကြည့်တော့ပါတွေ့တော့ဘာမှမရှိဘူးရိတ်တင်ညေဝကင်းစိတ်ဒီဖြစ်ဖြစ်သာလင်ခာယတိတင်နေอืมဒုစကင်ညေဝအကြီးနီးဖြစ်ဖြစ်သာလင်ခာယတိတင်နေ သုံးခြင်းကင်းစေဝဘာမှမရှိတဲ့သဘောတာလည်းခါယတိထင်နေတဲ့အဲ့ဒါပညာဉာဏ်နဲ့ကြည့်လိုက်တော့မျက်စိထဲမှာလည်းဘာမှအာကုစရာအာထစရာမရှိဘူးတဲ့ခံမြဲတဲ့အနှစ်သာရလည်းမရှိဘူးအဲချမ်းသာတဲ့အနှစ်သာရလည်းမရှိဘူးငါပိုင်ငါစုငါဖြစ်ခြင်းတဲ့သဘောလည်းမရှိဘူးတဲ့ တင့်တယ်လှပတဲ့အနှစ်သာရလည်းမရှိဘူးဒါကြောင့်မျက်စိကလည်းရွာပြည့်ကြီးလိုပါပဲတဲ့ဒါကြောင့်မျက်စိမကောင်းလို့အသက်ကြီးလာတယ်မျက်စိမုံနေတဲ့မျက်စိဒိန်ဖြစ်လို့တဲ့အတွင်းဒိန်ဖြစ်လို့အပြင်ဒိန်ဖြစ်လို့အကွဲပြန်ခွဲရပြန်နေမျက်မှန်တက်ရပြန်နေတဲ့မျိုးမျိုးသောဒုက္ခတွေဖြစ်နေတဲ့ရွာပြည့်ကုန်းကြီးနဲ့တူတယ်လို့ဟောလို့ရင်ဖြစ်ပါတယ်တဲ့ အဲ့တော့မျက်စိမှလည်းအာကိုးစရာမရှိဘူးတဲ့နားမှလည်းအာကိုးစရာမရှိဘူးတဲ့အဲနားကလည်းအာကိုးစရာဆိုလို့ရှိရင်ပဲနားလေးမလဲနားလည်းတစ်သက်လုံးကောင်းနေမှာပေါ့အဲ့တော့နားကလည်းတကားလေးမကြောက်တကားလေးကြားခြင်းကြားတယ်อืมတဲ့သူ့လည်းပဲဈေးကူရတာပဲဘာမှအာကိုးစရာမရှိဘူးနှကောင်းလည်းဒီလိုပါပဲ อืมအာကုစရာမဟုတ်ဘူးတဲ့နှကောင်းလည်းအာကုစရာဖြစ်နေအမြဲတမ်းနာစည်းတာတို့နာယီယိုရာတို့စတဲ့နှကောင်းယောဂါတွေမဖြစ်နိုင်ဘူးဗောอืมလျာကလည်းဒီလိုပါပဲလျာကလည်းအာကုစရာမဟုတ်လို့တရားတကစားလို့ကောင်းတရားတကစားလို့မကောင်းကဲရှားကင်းစားဖြစ်ပါပြီတဲ့ဘလို့မှစားလို့မဖြစ်တော့ဘူးနောက်ဆုံးသိရတာပဲ မျက်စိလည်းအာကိုစရာမဟုတ် နားလည်းအာကိုစရာမဟုတ်နှာခေါင်းလည်းအာကိုစရာမဟုတ်လျှာလည်းအာကိုစရာမဟုတ်အဲကိုယ်ကလည်းအာကိုစရာမဟုတ်ဘူးတဲ့အာကိုစရာဟုတ်ရင်ဘယ်အိုးပါမလဲအာကိုစရာခန္ဓာကိုယ်မအိုးဘဲနဲ့အမြဲတမ်းနှုတ်ပြိုးပြီးစိတ်ကြောင်းတဲ့သမီးလေးလိုစိတ်ကြောင်းတဲ့သားလေးလိုဖြစ်နေမှာပေါ့ခန္ဓာကိုယ်လည်းအာကိုစရာမဟုတ်ဘူးအသက်ကြီးတော့ အဲပညာရှိပုဂ္ဂိုလ်တစ်ပါးရေးတယ်ဗတ်ဘူးတယ်ငယ်ငယ်တုန်းကကိုလုံးနေပုံအကျော်အလတ်ပြောပြမကုန်တဲ့ငယ်ငယ်တုန်းကတော့ကြောတယ်လှတယ်ပြောလို့မကုန်ဘူးပေါ့လှရလှလှပါတယ်အဲကိုကိုจิตသူရဲ့မျက်စိထဲမှာတော့ကိုကလှဆုံးဖြစ်နေမှာပေါ့အဲဒါပေမဲ့လို့အသက်ငယ်ငယ်တုန်းကကိုလုံးနေပုံအကျော်အလတ်ပြောပြမကုန်တဲ့အသက်ကြီးတော့မျက်ကြီးတွေပုံ နာကကိုင်းခါကိုင်းမျက်စိမုံနာကတိုင်းခါကိုင်းမျက်စိမုံတကြီးတော့နာလည်းတိုင်းခါလည်းကိုင်းပယင်းနေတော့အာအိနေရော်ရဲပြီးတော့ခန္ဓာကိုယ်ကနောက်ဆုံးပျက်စီးရတာပဲတဲ့ရွာပြက်ကြီးနဲ့တူးပါတယ်ဆိုသဘောပေါ့မနှက်နောက်စိတ်ကလေးပေါ့စိတ်ကလေးလည်းကိုမပိုင်လို့ပေါ့ကိုတရားတိုင်နေယောဂီတို့က စိတ်ကလေးငြိမ်ခြင်းနဲ့ကငြိမ်လို့ရလားမရဘူးသူသွားကြံသွားတာပဲသူတွေးခြင်းတွေးတာပဲသူပြေးခြင်းကပြေးတာပဲတဲ့စိတ်ကလေးကလည်းအာကိုစရာမဟုတ်ဘူးတဲ့သို့တော့တတိပညာနဲ့ထိမ့်ကျုပ်ပြီးတော့တရားတွေမြင်အောင်ရှုမယ်ဆိုရင်တော့အဲ့ဒီဒွါရအဲ့ဒီအာယတနာအတွင်း၆ပါးကို ရှုရင်းမှတ်ရင်းနဲ့မျက်စိလည်းအနိစ္စဒုက္ခအနတ္တနားလည်းပဲအနိစ္စဒုက္ခအနတ္တ နှကောင်းလျာကိုယ်စိတ်အလုံးအနိစ္စဒုက္ခအနတ္တလို့မြင်အောင်ထင်အောင်ရှုမှတ်နိုင်ရင်တဲ့သောတာပန်တရာကနာဂမတိယဟန္တာတိအောင် ဖြစ်နိုင်တယ်လို့မြတ်စွာဘုရားအဲဒီလိုဟောကြားတော်မူခဲ့ပါတယ်တဲ့အဲ့ဒါမွေတင်းယောက်ျားရွာပြေကုန်းရောက်တော့ရွာပြေကုန်းမှာစားစရာတောက်စရာမရှိဘူး အဲမကြည့်တော့ကဲရွာကြီးကလကားရွာကြီးပဲမကောင်းတဲ့ရွာကြီးပဲအဲဒီဘာကြီးတဲ့စိတ်ပြက်ပြီးတော့တစ်ပင်ရွာလေကောင်တစ်ပင်အောက်မှာတရေတမောအေးဦးမဲလို့စိတ်ကူးတော့ကြီးတွေအကျိုးလိုလာတဲ့ပုဂ္ဂိုလ်ကလာပြီးတော့ပြောတယ်တဲ့အမောင်ယောက်ျားမွေတင်းသမားအိတ်နေလို့မဖြစ်ဘူးဟောဒီရွာပြက်တဲ့ကိုမကြခင်ဓမြ6ရောက်လာတိုက်လိမ့်မယ် တွေ့ရာပစ္စည်းယူမယ်ပစ္စည်းမရရင်လူကိုတတ်လိမ့်မယ်အဲ့ဒါကြောင့်မင်းဒီမှာမနေနဲ့ထွက်ပြေးဆိုတော့သူကပြေးရပြန်နေတဲ့အဲ့ဒီဥပမာမှာဓမြာကြီး6ယောက်သောရာကာမကာရဂာတိခောဘိကဝေသန္တိတံဘာဟိရယတနာနန္တိဝဇနံတဲ့အဲ့ဒီမှာဓမြာ6ယောက်ဆိုတာပါလေအပြင်က အပြင်မှာရှိတဲ့ဘာဟိတယတနာ6ပါးရူပယတနာတတ္တာယတနာကန္တာယတနာရတ္တာယတနာဘုဒ္ဓဘာယတနာဓမ္မယတနာပါဠိလိုမြမလိုကအစဉ်မျိုးစုံရူပယုံအတန်မျိုးစုံတတ္တာယုံအနတ်မျိုးစုံကန္တာယုံယတ္တာမျိုးစုံယတ္တာယုံတွေ့တိမျိုးစုံဘုဒ္ဓဘာယုံ စိတ်ကူးသဘောမျိုးစုံဓမ္မယုံအာယုံ6ပါးတရားဟာအဲ့ဒါဓမ္မ6ရောက်တဲ့အဲ့ဓမ္မ6ရောက်ကိုဓမ္မ6ရောက်မှန်းသိဖို့အတွေ့တရားမှတ်နေခြင်းဖြစ်ပါတယ်ယောဂီတို့အဲ့တော့မျက်စိမျက်စိအိမ်ထဲမှာအစင်းဆိုတဲ့အာယုံ အစင်းအာယုံ ဆိုတဲ့ဓမ္မလာတိုက်တယ်တဲ့အဲ့ဒါတိုက်မခံရယောဂီတွေကိုမြင်နေမြင်နေမှတ်ခိုင်းတာနော် အဲ့လိုမမတ်လို့ရှိရင်လောဘဒေါသမောဟအကုသိုလ်တွေဖြစ်ပြီးတော့အဲ့ဒါဓမြတိုက်ခံရတာဖြစ်တယ်တဲ့အဲ့တော့မနာပါမနာဘိတုရူပိတုတဲ့ကောင်းတဲ့အစဉ်မကောင်းတဲ့အစဉ်ကောင်းတဲ့အစဉ်မြင်တော့လောဘတွေဖြစ်မယ်မကောင်းတဲ့အစဉ်ကိုမြင်တော့ဒေါသတွေဖြစ်မယ်အဲဒါတွေကိုရှုမှတ်မှုတတိကင်းလွတ်သွားတော့မောဟတွေဖြစ်မယ်တဲ့အဲ့ဒါကြောင့်မျက်စိဟာလဲဓမြတိုက်ခံရရင်ပင်မနေတဲ့ အဲဒါကိုကောင်းတဲ့အာယုမကောင်းတဲ့စိတ်ထားနိုင်တော့တော်တာပေါ့အဲမကောင်းတဲ့ကောင်းတဲ့အာယုမကောင်းတဲ့အာယုယုံတဲ့ကတတိပဋ္ဌာန်တရားနဲ့မြင်မြင်နဲ့ကြားရင်ကြားတယ်နိုင်ရင်နိုင်တယ်စားရင်စားတယ်ထိရင်ထိတယ်သိရင်သိတယ်လို့ယူမှတ်ပွားများအားထုတ်လို့ရှိရင်ဓမြ6ရောက်ရံပေးကကင်းဝေးတဲ့အချိန်မှာပဲတဲ့မယူမှတ်နိုင်ပဲနဲ့ လက်လွတ်စပယ်ကြည့်ခြင်းအားကြည့်နားထောင်ခြင်းအားထောင်ပြောခြင်းအားပြောလှုပ်ခြင်းအားလှုပ်နေမယ်ဆိုရင်တော့အဲ့ဒါဓမြတိုက်ခန်းနေရခြင်း ဖြစ်တယ်လို့မြတ်စွာဘုရားဟောကြားတော်ဟောကြားတော်မူလိုရင်းဖြစ်ပါတယ်တဲ့အစဉ်ကိုယ်သားကမျက်စိအိမ်ထဲမှာဓမြတိုက်လို့ပျက်စီးတဲ့အကြောင်းဒါတော်တော်တဏနာလဲဖို့တော့သိမလွယ်လားအဲနားလဲဖို့သိမလွယ်တော့နားလွယ်နားလဲနိုင်လွယ်တဲ့ ပုံစံလေးတစ်ခုထုတ်ပြမှာပဲအဲ့တော့တက္ကရာကဇာတင်တိုက်ကြီးတစ်ခုမှာအမတမရုပ်ရည်ယူပကဂျုံမောလပ်ပါတဲ့ဥပဇင်ဇာတင်သားလေးတစ်ပါးရောက်လာတယ်တဲ့အဲရောက်လာတော့အဲ့ဒီဥစဉ်လေးမြင်တော့ဆရာတော်ကြီးကမောင်ပစင်းနဲ့သူเจ้าမှာမင်းဇာတင်မယ်ဆိုရင်တဲ့သုံးကမထွက်ဘဲနဲ့ မင်းစားတယ်မယ်ဆိုရင်သင်ဆုံးကန်ထွက်မှဆိုမင်းမဖြစ်ဘူးလက်မခံနိုင်ဘူးလို့ဒီလိုမိတ်အဲဒီလိုမိတ်တော့ဦးဇင်းလေးရလေမမဘုရားဆရာတော်ဘုရားအမိတ်တိုင်းတပည့်တော်ဆုံးမခံပဲနဲ့ကြောင်းမှစီမံပြီးတော့စသည်မမယ်ဒါနဲ့ဦးဇင်းလေးလည်းစသည်အဲနောက်ဆုံးစသည်ပြီးပြီဆိုဆိုပါတော့စသည်ပြီးလို့ရွာပြန်မဲ့နေ့ အဲဆရာတော်ကြီးကငါကိုဆုံးကံမထွက်နဲ့လို့ပြောတာဘာအတိတ်ပဲလေသိအောင်ဦးဇင်းလေးကနောက်ဆုံးဆရာတော်ကြီးဝိကြကတော့ပြီးရွာပြန်မဲ့နေ့ပစ္စည်းဥစ္စာလည်းဂုံသိမ့်ဆဲပြီးရွာပြန်မဲ့နေ့မှာရွာထဲမှာဆုံးကံထွက်တယ်ဆုံးကံထွက်လိုက်တော့တတိအိမ်တိမ်မှာတတိသမီးလေးကဆွန်းလောင်းတာအဲတတိသမီးလေးမျက်စိထဲမှာဦးဇင်းကိုအင်မတန်သဘောကျတယ် တတိသမီးရဲ့မျက်စိထဲမှာဥစဉ်ရဲ့ယူပါယုံဆိုတဲ့အစင်းကဓမြလာတိုက်တယ်လို့အဲ့လိုသဘောပေါက်အောင်မှဖြစ်တယ်။ဒါနဲ့ဥစဉ်လေးကတော့ဘာမှမသိပါဘူးသူစက္ကုံတရေကြာပြီးဆုံးကန်သွားတယ်။ဒကမာလေးစိတ်ထဲမှာတော့ဥစဉ်ပေါ်မှာအင်မတန်မှချစ်ခင်နှစ်သက်တဲ့စိတ်တွေပြင်းထန်ပြီးတော့အိမ်မော်တဲ့ဓမင်းစားကြည့်မှမစားဘူးတဲ့အမေကသွားမိတယ်မစားကြင်ဘူးတဲ့ဘာဖြစ်လို့တော့ အတင်းမေးတော့ပထမတော့မပြောနောက်တော့ပြောတယ်ခုနကတော့ဥစဉ်လေးကိုသမီးရမှအသက်ရှင်နိုင်မယ်တဲ့ဒီဥစဉ်လေးမရရင်အသက်မရှင်နိုင်ဘူးဆိုတော့သမီးရဲ့ဥစဉ်လေးသူ့ဘဝသူအေးချမ်းချမ်းယဟန်တရားအထုပါစေသမီးတို့ဂုံဤသူတတိအမျိုးတွေကဘယ်တတိတာနှစ်သက်တယ်လဲအဲ့ဒါပြောပါ อืมညမတတပည့်တွေမလို့ခြင်းဒီဥစဉ်လေးမှာဒီဥစဉ်လေးပဲအဲ့ဒါဓမြတိုက်တာနော်ပထမမျက်စိမှာဝင်တိုက်တယ်ဒုတိယစိတ်ထဲမှာတိုက်ခံရတယ်အဲဒါလေးကိုနားလည်ရင်တော့ပေါက်မယ်လို့ထင်ပါတယ်ဒါနဲ့အမေကလည်းပြောမရတာအဖေပြောခိုင်းတယ်အဖေပြောခိုင်းတော့အဖေလည်းပြောလို့မရလက်ရွှာတယ်နောက်ဆုံးသမီးအသက်မသိအောင်ဆိုပြီးတော့ဦးစင်းလေးနောက်ကတကကြီးကလိုက်ရတယ် နောက်ကလိုက်ပြီးအရှင်ဘုရားအိမ်ကြွပအောင်ဆုံးကခြင်းလို့ဧတကာကြီးကျုပ်ဆုံးကိစ္စပြီးပါပြီခကြီးဆက်တော့မယ်မဆက်ပါနဲ့ဘုရားနောက်ဆုံးတကာကြီးကဖွင့်လျှောက်ရတယ်အဲတပည့်တော်တမီးလေးအရှင်ဘုရားကိုနှစ်သက်ဆွေးလန်းနေပါတယ်လူထွက်ပါပြီးတော့မပစ္စည်းဥစ္စာကလေးများစွာချမ်းသာပါတယ်အဲ့လိုပြောတာဟောဦးဇင်းလေးကမရဘူး ဒကာကြီးတဲ့ဦးဇင်ဒါတွေစိတ်ဝင်စားဘူးတဲ့ဒါနဲ့ဦးဇင်လေးကလက်မကမ်းမလှဲ့ထွက်သွားရောအဲကလေးမလေးနောက်တော့ဒီဦးဇင်လေးနဲ့မရတော့မစားနိုင်မတော့နိုင် ဖြစ်ပြီးတော့နောက်ခုနှစ်လောက်ရှိတော့အသက်ခန္ဓာပြည့်စည်ဆုံးပါသွားတယ်တဲ့အဲတေးသွားတယ်ပေါ့နော်အဲဒကမလေးတေးပြီးတော့ဦးဇင်လေးလည်းဝါကျွတ်တော့အဲဝါစုကန်ဒီနောက်ဆရာတော်ကြီးလာကြတော့တယ်ဆရာတော်ကြီးကတော့ဆရာတော်ကြီးက အဲကောင်မလေးရဲ့အဝိဇ္ဇလေးပေါ့သူသေးသွားတဲ့လွှမ်းတာတဲ့အဝိဇ္ဇလေးအဲပိဿာလေးကိုဥစဉ်ရော့မောင်မစင်းအဲ့ဒါလေးဟိုရေစစ်ချုပ်လိုက်စမ်းလို့ခိုင်းလိုက်တဲ့အဲဥစဉ်အဲ့ဒါလေးသူ့ကိုပြစ်ပေးလိုက်တယ်ဥစဉ်လည်းအဲ့ဒါလေးမြင်တော့မှိုင်းကြသွားတယ်စိတ်တမျိုးပြစ်သွားဓာတ်ခိုက်သွားတာပေါ့လေအဲ့ဒါနဲ့မမသိဘာဖြစ်တာလဲ ဘာဖြစ်တယ်မမျိုးတပုံဗျာတဲ့ဒါလေးမြင်တော့ဒီလိုစိတ်ထဲမှာတမျိုးတပုံဖြစ်သွားပါတယ်ဗျာတဲ့အဲ့ဒါမဖြစ်နဲ့အဲ့ဒါမင်းမွေးတယ်မီးမင်းငါမပြောဘူးလားဆုံးကံမထွက်ပါနဲ့မထွက်ပါနဲ့ပြတာမင်းဆုံးကံထွက်တယ်ဆုံးကံထွက်လို့ဟောဒီကလေးမှလည်းမင်းကိုဆွဲပြီးသေသွားတယ်ဆိုတော့ဦးဇင်းလေးလည်းစိတ်မကောင်းဖြစ်ပြီးတော့အဲသူလည်းပဲဟောဒကမလေးငါကြောင့်သေသွားရှာတယ်အသက်တစ်ချောင်း မကင်လိုက်ရကောင်းလားလို့ဖြစ်ဥစဉ်မှာလဲအဲခုသူ့ထဲမှာလဲစိတ်ထဲမှာဓမြတိုက်ခံရတယ်ဆိုရမှာပေါ့နော်အဲကြောင့်ဥစဉ်လည်းပဲမကြခင်မှာပြန်လွန်တော်မူသွားတယ်နှစ်ဦးနှစ်ဘက်လုံးအဲ့ဒါဓမြတိုက်ခံရတာဆိုတော့နားလေလောက်မယ်လို့ထင်ပါတယ်ယောဂီတို့အဲ့တော့မိမိတို့ယောဂီတွေမှာလဲအာယုံ6ပါးဆိုတဲ့ဓမြ6ရောက်အပြင်အာယတနာ6ပါးဆိုတဲ့ဓမြ6ရောက် တိုက်ခိုက်ခြင်းမခံရအောင်မလုပ်ရမလဲအဲမြင်တော်လဲမမြင်သလိုနေအဲမတော်တဆကြည့်မိမြင်တယ်မြင်တယ်မြင်တယ်မှတ်ရမယ်အဲနားကမတိုက်ခံရအောင်ကြားတယ်ကြားတယ်နှာခေါင်းက မတိုက်ခံရအောင်နမ်းတယ်နမ်းတယ်အဲလျှာကစားတယ်တောက်တယ်ဒါတွေမှတ်ရမယ်ကိုယ်ကဓိတွေဒါတွေမှတ်ရမယ်စိတ်ကူးဒါတွေမှတ်ရမယ်အဲ့လိုမှတ်နေရင်ဓမြချောင်းရောက်လက်အောက်ကလွတ်မြောက်ပြီးတော့အဲ့လိုမှတ်ရင်းနဲ့ အစဉ်အတန်အနံ့ယတာအတိတွေ့တဘောတရားအလုံးဝအနိစ္စဒုက္ခအနတ္တပဲလို့ယူမြင်သုံးသပ်ပွားများအထုတ်နိုင်မယ်ဆိုလို့ရှိရင်ဒီမှာပကံကဟိုမှာပကံအေးချမ်းသောနေမြေရောက်ပြီးယဟန္တာတိအောင်ဖြစ်မယ်လို့မြတ်စွာဘုရားဟောကြားတော်မူလို့ရင်ဖြစ်ပါတယ်တဲ့အဲ့တော့တရားမမတ်ဘဲနဲ့ ကြည်တရားတွေကြည်နေမယ်နားတောင်တရားတောင်းနေမယ်အဲ့ဒါဓမြတိုက်ခံနေရတာနားလေပြီးတော့အဲ့လိုအပြင်အာယတနာ6ပါးဓမြ6ရောက်အတိုက်မခံရအောင်ဉာဏ်တိုင်းကြားတိုင်းနံတိုင်းစားတိုင်းထိတိုင်းသိတိုင်းရှုမှတ်နေရမယ်လို့ဘောပေါက်နားလေရမှာဖြစ်ပါတယ်နောက်တစ်ခုအဲဒါကိုအကျေကျဲလို့ရှင်ပြီးမှမဟုတ်နောက်တစ်ခုချုံလိုက်ပြီနောက်တစ်ခုကမဟာဥဒကံအဲ့မှာမွေရင်းယောက်ျားဟာ ဓမြ6ယောက်တိုက်ခံရမကြောက်လို့ထွက်ပြေးနေဘေးရောက်သွားတော့ဆိုတော့အမတန်ကျယ်ဝင်းတဲ့ရေပြင်ကျယ်ကြီးရောက်သွားတယ်ရေပြင်ကြီးရှိရစည်းကာနေတယ်လို့မြတ်စွာဘုရားဥပမာအနေနဲ့ဟောကြားထားပါတယ်တဲ့အာဥဒကံနဝတိဘိကဝေတဲ့သတုံနေတံဩကာဏန္တိဝဇနံတဲ့အဲ့ဒီဥမာတွေမှာ အမတန်ကြီးမားတဲ့ရေပြင်ကျယ်ကြီးဆိုတာဩက၄ပါးတရားကိုပြောတာတဲ့ဩကဆိုတာဒီမိမိဖြစ်ဩကတာရေပေါ့လေနှမြုပ်တတ်တဲ့ရေတွေဩကရေဝဲတွေပေါ့လေအဲ့တော့ပင်လေထဲမှာနဲ့နဲ့ကြီးဆင်းသွားရင်အန္တရာယ်ရှိတာပေါ့ကိုကလည်းအားလည်းမရှိဘူးလည်းမကူတာစနစ်မြုပ်ပြီးတော့အသက်ခံရတတ်တယ်ဩကတ္တဟောရင်မာက လွမ်းကဖိတနှိမ့်မြုပ်တတ်သည့်အရရပင်ရေရင်သည်တဲ့နှိမ့်မြုပ်တတ်တဲ့ရေရင်ကိုဩကအဲ့တော့နှိမ့်မြုပ်တတ်တဲ့ရေရင်နဲ့တူတဲ့တရားကဘာတော့ကာမောကဘဝောကဒိဋ္ဌောကအဝိဇ္ဇောကတဲ့ဩက၄ပါးတရားတဲ့ကာမောကဆိုတာကတော့အာယုံ၅ပါးကာမဂုဏ်တရားနဲ့ပြောမှုနေတာအဲ့ဒါကာမောကလို့ခေါ်တယ် ပြည့်ရဘဝမှာပျော်မွေ့နေတာကိုဘဝကလို့ခေါ်တယ်။အဲဒိဋ္ဌိတရားတွေနဲ့ပျော်မွေ့နေတာဒိဋ္ဌောကလို့ခေါ်တယ်။မသိတဲ့အဝိဇ္ဇာတရားတွေနဲ့ပျော်မွေ့နေတာအဝိဇ္ဇောကတဲ့အကျဉ်းချုပ်တော့လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့အဲဒီသုံးပါးကိုဩကလို့ခေါ်တယ်။အဲတော့အဲ့ဒီတရားသုံးပါးဟာမပဲမပဲတတ်နိုင်ဘယ်ထိအောင်နှိမ့်မြုံမလဲ မိမိကိညာတတ္တဝါကိုတဲ့အပေလေးပါးထိအောင်နှိမ့်မြုပ်တတ်တယ်ဒါကြောင့်ဒီဩဃတရားလေးပါးဟာရည်ရင်ဟာနှိမ့်မြုပ်တတ်တယ်လို့မိမိတန်တမလောဘဖြစ်နေမယ်မောဟဖြစ်နေမယ်ဒိဋ္ဌိဖြစ်နေမယ်တန်တရာရည်ရင်နဲ့မှနှိမ့်မြုပ်ပြီးတော့ဆင်းရဲရမယ်ဒါကြောင့် အဲ့ဒီဆင်းရဲတရားတွေမလာအောင်ဩကလေးပါမလာအောင်တတိပဋ္ဌာန်တရားရှုမှတ်ပွားရမယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်တဲ့အဲ့ဒါကမောကဘောကဒိဋ္ဌောကအဲ့ဒါဒီနားလည်အောင်ဆိုလို့ရှိရင်တော့မိမိတို့ရှိနေတဲ့သားသမီးဇနီးစည်းဝါအာယုံကာမဂုဏ်တွေနဲ့ပျော်မွေ့နေတာအဲ့ဒါကာမောကကိုဖြစ်ရဘဝမှာပျော်မွေ့နေတာတဲ့ လူတွေကလည်းလူဘဝပြောတာပဲဆင်းရဲသားလည်းဆင်းရဲသားဘဝပြောတာပဲချမ်းသာတဲ့လူချမ်းသာတဲ့ဘဝပြောတာပဲဟိုနာဟုံးလက်တွေရှိတယ်မို့လားအဲ့ဒီဟုံးလက်တွေလည်းသူတို့ဘဝသူတို့ပြောနေတာအဲ့ဒါဘောကတဲ့ကိုဖြစ်ရဘဝခွေးရလည်းခွေးဘဝပြောတယ်ဝက်ကလည်းဝက်ဘဝကြက်ကလည်းကြက်ဘဝဖြစ်ရဘဝပြောမွေ့တယ်အဲ့ဒါဘောကဒီမှာမျောနေတာတဲ့ဒိဋ္ဌောကဆိုတာအယူဆတွေမှားနေတာ အယူဆတွေမှားနေတာကိုမှန်တယ်တင်ပြီးတော့ငါပြောတာဟုတ်တယ်ငါလုပ်တာဟုတ်တယ်ငါကြံတာကောင်းတယ်လို့အယူဝါဒမှားယွင်းနေတဲ့အယူတွေကို အမှန်တင်နေတာအဲ့ဒါဒိဋ္ဌောကတွေမှာမျောနေတာတဲ့အဝိဇ္ဇောကဆိုတာဘာမှယုံမှမသိနာမမသိခန္ဓာမသိအာရဏမသိခုလိုသုတ်တော်ကြီးတွေမနာမကြပဲနဲ့ အဲမွေလေးကောင်ဆိုတာလည်းဘာမှမသိဘူးအရန်သူကြီး၅ယောက်လည်းဘာမှမသိဘူးအဲ့ဒါအဝိဇ္ဇောကတွေမှာပျော်မွေ့နေတာတဲ့အဲ့တော့ဘုန်းကြီးတို့တန်တရာ32ဘုံကြီးထဲမှာကျင်းလဲနေတာဒါဩက၄ပါပဲအဲ့တော့ဒီတန်တရာထဲမှာကျင်းလဲတော့ဘာဖြစ်တော့အဲ့လောဘကိုမပယ်နိုင်ရင်အဲ့တော့ကာမောကဘောကခေါ်တဲ့လောဘဒိဋ္ဌောကဆိုတဲ့ဒိဋ္ဌိ အဝိဇ္ဇောကဆိုတဲ့မောဟဒီတရားတွေမပယ်နိုင်တန်တရာတွေမှာမျောပြီးတော့မဟုတ်ခြင်းပဲလဲဦးကြရမယ်မနာခြင်းလဲနာကြရမယ်မသိခြင်းလဲသိကြရမယ်အပယ်လေးပါမကြခြင်းပဲနဲ့လဲကြကြရမယ်ဒါကြောင့်အဲ့ဒီဩကလေးပါတန်တရာကလွတ်အောင်တဲ့တရားဓမ္မပြည့်စုံအားထုတ်ဖို့ရမြတ်စွာဘုရားလမ်းညွန်တော်မူခြင်းဖြစ်ပါれတဲ့ဤကဲ့သို့မြတ်စွာဘုရားဟောကြားအပ်သော အာတိဝိသောပမသုတ်တော်ကြီးကိုကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားဟောကြားခဲ့တဲ့အတိုင်းဤယူ၍အခြေခံအာကိုသမှုပြု၍ဟောကြားအပ်သောဒေသနာတော်မြတ်ကြီးကိုဟောကြားနာကြကြီးညိုကျင့်သုံးနေကြသော ကျွန်ုပ်တို့ဤလောကီယုံနာခန္ဓာအာရဏဓာတ်တရားတို့သည်၎င်းတလောကလုံးတကဘာလုံးမှာရှိတဲ့တတ္တဝါအလုံးတို့ဤလောကီယုံနာခန္ဓာအာရဏဓာတ်တရားတို့သည်၎င်း ပြစ်ခြင်းပြက်ခြင်းအိုခြင်းနာခြင်းသေခြင်းနှိမ့်ဆက်တဲ့ဆင်းရဲစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာခန္ဓာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာ၁ပါးကသမှုတရားသစ္စာတဏှာချုပ်ရငြင်းရအေးရဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာ နိဗ္ဗာန်ရောက်ကြောင်းမဂ္ဂင်ရှိတံတတိပဒံမြတ်တရားနှင့်မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝိဇ္ဇမြတ်သောသာသနာပြုမြတ်ကောင်းမှုတွေကမက္ကသစ္စာလို့သစ္စာ၄ပါးတရားသိမြင်မဲ့ဝင်ဖို့ဝင်နိဗ္ဗာန်မြင်ကတန်တိတုကဝိမု ക്തി ယတာကိုစီကိုငါခံစားနိုင်ကြလို့မို့ဥပတောင်ကံအေးချမ်းသောနေမြေမှာ ကောင်းစွာမသွေပျော်မွေ့နိုင်ကြပါစေကုန်သတည်းသံဓုသံဓုသံဓု